အခန်းကြီး73အငယ်1မှ9ယူဒရှင်မြေအာဂစီတာယောရှနန်းဆန်23နှစ်တွင်ယေဟုသားယောခတ်သည်ရှမာရိမြို့၌မင်းပြု၍ဣဒရလနိုင်ငံကို18နှစ်စိုးစံ၏ထိုမင်းသည်သာရဖျားရှိတော်၌ဒုစရိုက်ကိုပြု၍ဣဒရလမျိုးကို ပြစ်မှားစေသော နေဘတ်သားယေရောဗောင်၏ဒုစရိုက်အပြစ်တို့ကိုမရှောင်လိုက်လေ၏ထိုကြောင့်သာရဖျားသည်ဣဒရလမျိုးကိုအမျက်ထွက်၍ ယောခမင်းလက်ထက်ကာလပတ်လုံးရှုရိရှင်ဘုရင်ဟာဇေလနှင့်သူ၏သားဘင်ဟဒတ်လက်သို့ဣဒရလမျိုးကို အတော်မူ၏။တဖန်ယောခတိသာရဘုရားကို တောင်းပန်လေ၏။ရှုရိရှင်ဘုရင်နှင်းဆဲ၍ဣဒရလမျိုးသည်အလွန်ခံရကြောင်းကိုသာရဘုရားသည်မြင်၍ယောခစကားကိုနားထောင်တော်မူ၏။ရှုရိရှင်ဘုရင်သည်ဣဒရလမျိုးသားတို့ကိုဖျက်ဆီး၍စပန်းနင်းရာတွင်လွင့်သောအမှုန့်ကဲ့သို့ဖြစ်စေသဖြင့် မြင်းစည်းသူရဲ့ငါးကျိတ်ယထာတဆယ်ခြေတဲ့သူရဲ့တထောင်ကိုသာယောခတ်၌ကျွင်းစေ၏ထိုကြောင့်သာရဘုရားသည်ကယ်တင်သောသခင်ကို ပေးတော်မူသည်ဖြင့်ဣဒရေလအမျိုးသားတို့သည် ရှုရီလူတို့လက်မှထွက်မြောက်၍အထက်ကနီးတူမိမိတို့နေရာ၌နေရကြ၏တို့ရတွင်ဣဒရေလအမျိုးကို ပြစ်မှားစေသောယေဟောဗောမင်းမျိုး၏ဒုစရိုက်အပြစ်တို့ကိုမရှောင်လိုက်ကြ၏ရှမာရိမျိုး၌လည်း အာရှရပင်ရှိသေး၏ယောခပြုမှုသော အမှုရာကျွင်းလေသမျှတို့နှင့်တကိုးကြီးခြင်းအရာသည်ဣဒရေလရာဇဝင်၌ရေးထားလျက်ရှိ၏ယောခသည်ဘိုးဘေးတို့နှင့်အိပ်ပျော်၍ရှမာရိမြို့၌တင်းချိုခြင်းကိုခံလေ၏သားတော်ယေဟောရှသည်ခမည်းတော်အရာ၌နန်းထိုင်၏အငယ်၁၀မှ၁၃ယုဒရှင်မြေယောရှနန်းဆန်38နှစ်တွင် ယောခတ်သားယဟောရှသည်ရှမာရိမြို့၌မင်းပြု၍ဣသရေလနိုင်ငံကိုဆယ်ခြောက်နှစ်စိုးစံ၏။ထိုမင်းသည်ထာဝရဘုရားရှေ့တော်၌ဒုစရိုက်ကိုပြု၍ဣသရေလအမျိုးကိုပြစ်မှားစေသော နေဗတ်သားယေရောဗောင်၏ဒုစရိုက်အပြစ်ကိုမရှောင်၊အကုန်အစင်လိုက်လေ၏။ယဟောရှပြုမူသောအမှုအရာကြွင်းလေသမျှ၊ယုဒရှင်ဘုရင်အာမဇိကိုစစ်တိုက်ရာတွင်တန်ခိုးကြီးခြင်းအရာသည် ဣတရေလရာဇဝင်၌ရေးထားလျက်ရှိ၏။ယေဟောရှသည်ဘိုးဘေးတို့နှင့်အိပ်ပျော်၍ဣတရေလရှင်မြင်တို့နှင့်တူရှမာရိမြို့၌တင်းကြိုခြင်းကိုခံလေ၏။သားတော်ယေရောဗောင်သည်ခမည်းတော်အရာ၌နန်းထိုင်၏။အငယ်14မှ21ထိုအခါအေလိရှဲသည်တေနာဆွဲ၍နာနေစဉ်တွင်ဣဒရေလရှင်ဘင်ယေဟောရှသည်လာ၍သူရှိမှငိုကြွေးလျက်ငါအဖငါအဖ ဣဒရေလယထာဣဒရေလမြင်းပါတကားဟုဆို၏အေလိရှဲကလည်းလေးနှင့်မြားတို့ကိုယူလော့ဟုဆိုသည့်အတိုင်းရှင်ပြန်ယူ၏လေးကိုတင်လော့ဟုတဖန်ဆိုသည့်အတိုင်းလေးကိုတင်၍အေလိရှဲသည်မိမိလက်ကို ရှင်ပြန်လက်ပေါ်မှတင်လျက်အရှိပဒင်းပေါက်ကို ဖွင့်လော့ဟုဆို၍ဖွင့်လေ၏ပြစ်လော့ဟုဆိုသည့်အတိုင်းရှင်ပြန်သည် ပြစ်လေ၏ ဧလိရှဲကလည်း၊ထာဝရဘုရားကယ်တင်တော်မူရာမြှား၊ရှုရိမင်းလက်မှကယ်နှုတ်ရာမြှားဖြစ်၏။အာဖက်မြို့၌ရှုရိလူတို့ကို အကုန်အစင်လုပ်ကြံရလိမ့်မည်ဟုဆို၏။မြှားတို့ကိုယူဦးလော့ဟုတဖန်ဆိုသည်အတိုင်း၊ရှင်ဘုရင်သည်ယူ၏။မြေပေါ်သို့ရိုက်လော့ဟုဆို၍သုံးကြိမ်ရိုက်လေ၏။ထိုအခါဘုရားသခင်၏လူသည် အမျက်ထွက်၍၊အဘယ်ကြောင့်ငါးကြိမ်ခြောက်ကြိမ်မရိုက်သနည်း ထိုသို့ရိုက်လျှင်ရှုရိလူတို့ကိုအကုန်အစင်လုပ်ကြံရလိမ့်မည်။ယခုမူကား၊သုံးကြိမ်သာလုပ်ကြံရလိမ့်မည်ဟုဆို၏။ဧလိရှဲသေ၍သင်္ဂြိုဟ်ခြင်းကို ခံပြီးမှ၊နောင်နှစ်တွင်မောဘတပ်သားတို့သည်ဣသရေလပြည်ကို တိုက်လာကြ၏။ဣသရေလလူတို့သည် လူတယောက်ကိုသင်္ဂြိုဟ်စဉ်တွင်မောဘတပ်လာသည်ကိုမြင်၍၊အလောင်းကိုဧလိရှဲသင်္ချိုင်းတွင်း၌ချထားကြ၏။ သေသောသူသည်အောက်သို့ရောက်၍ဧလိရှဲအရိုးတို့ကိုထိသောအခါအသက်ရှင်ပြန်သဖြင့်မတ်တပ်ထ၏။22ရှုရိရှင်ဘုရင်ဟာဇေလသည်ယောခတ်လက်ထက်ကာလပတ်လုံးဣသရေလအမျိုးကိုညှဉ်းဆဲ၏။ထာဝရဘုရားသည်သူတို့ကိုသနားစုံမက်၍အာဗြဟံ၊ဣဇာက်၊ယာကုပ်တို့နှင့်ဖွဲ့တော်မူခဲ့သောပဋိညာဉ်ကိုအောက်မေ့လျက် သူတို့ကိုမဖျက်ဆီးအထံတော်မှမနှင်ထုတ်သေးဘဲကြည့်ရှုပြုစုတော်မူ၏ရှုရိရှင်ဘင်ဟာဇေလတေ၍သားတော်ဘင်ဟဒတ်သည်ခမည်းတော်အရာ၌နန်းထိုင်၏ဟာဇေလသည်စစ်တပ်၍ယောခမင်းလက်မှနှုတ်ယူသောမြို့ရွာတို့ကိုယောခသားယေဟောရှသည် ဟာဇေလသားဘင်ဟဒတ်လက်မှတဖန်နှုတ်ယူ၏သုံးချိန်တိုင်အောင် ယဟောရှသည်နိုင်၍ဣသရေလမြို့ရွာတို့ကိုရပြန်လေ၏။